နန္ဒာတိဤသို့ဈာနာခေယပါတိအခါရဘနှင့်မြတ်စွာဘုရားသည်ကုရုတိုင်းကမ္မတဓမ္မမြည်သောဏိကုံနှင့်တရင်သုံးနေတော်မူ၏ထိုအခါမြတ်စွာဘုရားသည်ယဟန်တို့ကိုယဟန်တို့ဟုခေါ်တော်မူ၏ယဟန်တို့သည်မြတ်စွာဘုရားအားအရှင်ဘုရားဟုပြန်ကြားလျှောက်ထားကြကုန်၏မြတ်စွာဘုရားသည်ဤတရားကိုဟောတော်မူ၏ကုရုတိုင်းကမ္မတဓမ္မခေါ်တဲ့ဏိကုံရွာကြီးတစ်ခုပေါ့ အဲ့ဒီနေကုန်းရွာကြီးတစ်ခုရဲ့အနီးအပတ်မှာအလွန်ကြီးမားတဲ့တောအုပ်ကြီးတစ်ခုရှိတယ်။အဲ့ဒီတောအုပ်အတွင်းမှာဘုရားအမှုရှိတဲ့သံဃာတော်များသတင်းသုံးတော်မူရန်အတွက်ကျောင်းတက်ကြီးတစ်ခုလည်းရှိနေပါတယ်။အဲ့ဒီမှာမြတ်စွာဘုရားဟောတော်မူခြင်းဖြစ်တယ်။သို့တော့ဘုန်းကြီးတို့ဝမ်းနေဖို့ကောင်းတဲ့အချက်ကတော့အဲ့ဒီနေရာကိုဘုန်းကြီးရောက်အောင်သွားမယ်ဆိုပြီးအိန္ဒိယဘုရားဘုရားရှင်ခါက လိုက်ပြီးတော့ပို့တဲ့လူလည်းမရှိတော့ပို့တဲ့လူတွေကလည်းနားမလဲတော့သွားလိုက်တယ်သွားလိုက်တော့သူကအဲ့ဒီနေရာမှာချင်းကိုင်းကနေရာယူထားတယ်ချင်းကိုင်းအစာဦးတွေကတော်တော်ခန်းခန်းနားနားလေးလှုပ်ထားပြီးတော့ဝင်ကြီးတွေနဲ့အထဲဝင်ရတယ်အဲ့ဒီရောက်ခုတဲ့လူတွေပြောတော့ကတော့အဲ့ဒီရှင်နာမှာတဲ့အုပ်ပုံလေးတစ်ခုရှိတယ်အဲ့ဒီအုပ်ပုံနေရာလေးကမာသရိပရံသုတ်တံကိုဟောတော်မူတဲ့နေရာဖြစ်တယ်ဆိုပြီးတော့ဒီလိုပြောတယ်သို့တော့ မဟာပฏิပဒနာသုတ်တံကိုဘုရားရှင်ကအနိယတော်ခံများများမှာဟောကြားတော်မူခဲ့ပါတယ်သို့တော့ဒီကုရုတိုင်ကမ္မတဓမ္မမှာဟောကြားထားတော်မူတဲ့သုတ်တံကိုပဲသင်္ကနာမထေရကရွေးချယ်ပြီးတော့သင်္ကနာတင်ထားတော်မူခဲ့ပါတယ်နော်ကဲနည်းနည်းလေးနားထောင်ကြည့်ကြအောင်နော်ယဟန်တို့ဤခီလန်သည်ကတ္တဝါတို့၏စိတ်စင်ကြရာစိုးရင်ပူပန်ခြင်းကိုစိုးရင်ပူပန်ခြင်းငိုကြွေးခြင်းတို့ကိုကျော်လွှတ်လွန်မြောက်ရန် ကိုဆင်းရဲဆင်းဆင်းရဲတို့ချုပ်ငင်းရန်အရိယာမက်ကိုရရှိရန်နိဗ္ဗာန်ကိုမျက်မှောက်ပြုရန်တကြောင်တည်းသောခရီးလမ်းဖြစ်ပေယင်းသည့်ခရီးလမ်းကဤတိပဋ္ဌာန်တရား၄ပါးတို့ဖြင့်ဒီအဘယ်၄ပါးတို့ဤဟုမူကားနော်ယဟန်တို့ဤသာသနာတော်၌ယဟန်သည် ပြင်းစွာအထုတ်အပ်သော လုံလဝရိယရှိသည်ဖြစ်၍သမဇဉဏ်ရှိသည်ဖြစ်၍တတိရှိသည်ဖြစ်၍ လောက၌အဘိဇ္ဇာဒေါမနလကိုပယ်ဖြောက်၍ယုံပေါင်း၌ယုံပေါင်းကိုအကျဉ်းချင်းရှုလေရှိသည်ဖြစ်၍နေ၏ပြင်းစွာအထုအပ်သောလုံးလောက်ရှိသည်ဖြစ်၍တမ္ပဇဉဏ်ရှိသည်ဖြစ်၍တတိရှိသည်ဖြစ်၍လောက၌အဘိဇ္ဇာဒေါမနလကိုပယ်ဖြောက်၍ဝေဒနာတို့၌ဝေဒနာတို့ကိုအကျဉ်းချင်းရှုလေရှိသည်ဖြစ်၍နေ၏ပြင်းစွာအထုအသောလုံးလာရှိသည်ဖြစ်၍တမ္ပဇဉဏ်ရှိသည်ဖြစ်၍တတိရှိသည်ဖြစ်၍လောက၌အဘိဇ္ဇာဒေါမနတကိုပယ်ဖြောက်၍ စိတ်၌စိတ်ကိုအကျဉ်းချင်းရှုလေရှိသည်ဖြစ်၍နေ၏ပြင်းစွာအထောက်အသောလုံလဝရိယရှိသည်ဖြစ်၍တမ္ပဇဉာဏ်ရှိသည်ဖြစ်၍တတိရှိသည်ဖြစ်၍လောက၌အဘိဇာဒေါမနတကိုပယ်ဖြောက်၍သဘောတရားတို့၌သဘောတရားတို့ကိုအကျဉ်းချင်းရှုလေရှိသည်ဖြစ်၍နေ၏နော်ကာယ ानु ဘာဒနာတတိပဋ္ဌာန်ဝေဒနာ ानु ဘာဒနာတတိပဋ္ဌာန်စိတ် ानु ဘာဒနာတတိပဋ္ဌာန်ဓမ္မ ानु ဘာဒနာတတိပဋ္ဌာန်ဆိုပြီး၄မျိုးပဲနော်ဒါကိုပြောတာ ပြီးတော့ဒီသတိပဋ္ဌာန်တရားကိုပွားများမဲ့ပုဂ္ဂိုလ်တွေမှာပြည့်စုံရမယ့်အင်္ဂါ၃ချက်ပယ်ရှားရမယ့်အင်္ဂါ၂ချက်ဒါအဓိကအသိအရေးကြီးတယ်ပြည့်စုံရမယ့်အင်္ဂါကလုံလဝရိယရှိရမယ်ဒါနံပါတ်1နော်နံပါတ်2ကသာမဇဉ်ဉာဏ်ရှိရမယ်ဘာကိုသာမဇဉ်ဉာဏ်ခေါ်တယ်ဆိုတာဘုန်းကြီးနောက်ပိုင်းမှာရှင်းထားပါတယ်နော်နံပါတ်3ကတတိရှိရမယ်တတိလည်းအကောင်ရမယ်သာမဇဉ်ဉာဏ်ကလည်းအကောင်ရမယ်လုံလဝရိယကလည်းကြီးမားရမယ် ပြုံညံပြုံညံလှုပ်လို့တော့သိမရဘူးနောက်တစ်ခုပယ်ရှားရမှာကအဘိဇ္ဇာနဲ့ဒေါမနတာပဲအဘိဇ္ဇာကအဲဒီအောက်မှာဟိုမှာရေးထားပါတယ်နံပါတ်3လေးကိုကြည့်လိုက်လွတ်လပ်တတ်မဲ့ခြင်းဒေါမနတာကနှလုံးစိတ်နှလုံးမသားရခြင်းနော်အဲဒီအဘိဇ္ဇာဒေါမနတာနှစ်ဦးကတော့တရားအထုတ်တဲ့ပုဂ္ဂိုလ်တွေမှာမရှိအောင်ဒီတော့လွတ်လပ်တတ်မဲ့နေတဲ့အာယုန်တွေက ဝင်ဝင်ပြီးနှောက်ရက်နေရင်ဒီတရားကတိုးတက်မှုမရှိနိုင်ဘူးတရားအထုတ်တဲ့အခါမှာစိတ်ကြည်လင်မှုရှိရမယ်ဒေါမနတာစိတ်မချမ်းသာဘူးတရားတိုးတက်ပါမလားမတိုးတက်နိုင်ဘူးဒါသိအရေးကြီးတယ်ဒီတော့ဒီအဘိဓမ္မရတနှုတ်ကိုအဝေးတွေကဖယ်ရှားလိုက်ဘယ်လိုပဲမလဲလို့မေးတော့လဲကိုစဉ္ညာဉာဏ်လေးတွေနဲ့ပေါ့လေဒီဘိုင်းကတော့ဖယ်ရှားထားရမယ်ဘေးဖယ်ထားရမယ်အဘိဓမ္မဖြစ်လောက်တဲ့အာယုံကိုလှမ်းအာယုံမယုံနဲ့ ဒေါမနတာဖြစ်လောက်တဲ့အာယုန်တွေကိုလှန်လှန်ပြီးတော့အာယုန်မယုံနဲ့ဟုတ်တယ်မလားအဲ့ဒါတွေကိုပယ်ရှင်းပြီးတဲ့အချိန်ခါကျတော့မှကာယဝေဒနာစိတ်ဓဓမ္မခေါ်တဲ့ဒီအာယုန်ပေါ်မှာစိတ်ကိုချရမယ်ချလိုက်တဲ့အချိန်ခါမှာဘုန်းကြီးတို့ပါဠိတော်မှာကာယေကာယ ानु ပတိကာယေကာယ ानु ပတိဆိုတာကယုတ်အပေါင်း၌ ရုပ်အပေါင်းဟုတ်အကျဉ်းချင်းရှုလက်ရှိသည်ဖြစ်၍နေတခုတခုတော့ကြမ်းနေဟမ်။အော်ရုပ်အပေါင်း၌ရုပ်အပေါင်းကိုအကျဉ်းချင်းရှုလက်ရှိသည်ဖြစ်၍နေကာယေကာယ ानु ဘတိကာယ ानु ဘတိလို့ပြောရင်လည်းပြီးနိုင်တယ်ပြီးနိုင်လျက်နဲ့ဘာဖြစ်လို့ကာယေကာယ ानु ဘတိဆိုပြီးမြတ်စွာဘုရားကာယနှလုံးဆင့်ပြီးဟောရတယ်လေအဲ့ဒီအချက်နဲ့ပတ်သက်လို့ဘုန်းကြီးတို့အထက်ကရာကရှင်းလင်းထားပါတယ်နော် တက္ကရာကရှင်းလင်းထားတာကကာယကိုကာယလိုပဲရှုပါကာယကိုဝေဒနာလိုလည်းမရှုနဲ့ကာယကိုစိတ်ဓာတ်လိုလည်းမရှုနဲ့ကာယကိုဓမ္မလိုလည်းမရှုနဲ့ကာယကိုကာယလိုသာရှုဆိုလိုတာကယုတ်ကိုယုတ်လိုပဲရှုယုတ်ကိုဝေဒနာလိုလည်းမရှုနဲ့ယုတ်ကိုစိတ်လိုလည်းမရှုနဲ့ယုတ်ကိုဓမ္မသဘောတရားတွေလိုလည်းသွားမရှုဓမ္မသဘောတရားတွေမှာတော့ယုတ်ကလည်းတတ်တတ်ပါပါတယ်ဆိုလိုတာကစိတ်လိုလည်းဝေဒနာလိုလည်းမရှုနဲ့စိတ်လိုလည်းမရှုနဲ့ဒါအဓိကပြောလို့ရမယ် ဒီတော့တရားကြီးတွေနည်းနည်းလေးဘုန်းကြီးမေးခွန်းတစ်ခုမေးခြင်းတယ်တရားထိုင်လိုက်ပြီဆိုကြပါစို့မခံမရိုက်နိုင်အောင်အလွန်ပူနေပြီဓမ္မတဏှာမှာဆိုကြစို့အဲ့ဒီမခံမရနိုင်အောင်ပူနေတဲ့အဲ့ဒီဘက်ကိုစိုက်ပြီးရှုရင်ဘာကိုရှုတယ်ပြောလဲအဲ့ဒါပဲပူတာကဝေဒနာလားအဲ့ဒါပဲနော်ပူရာကယုတ်တရားပဲယုတ်တရားကိုယုတ်တရားလို့ရှုပါတဲ့ဘုရားက ခေတ်ကတော့ဒီပူရာကိုဝေဒနာဆိုပြီးခေါ်ပြီးအရှုခိုင်းနေတယ်။ဘယ်ရင်ကမှားလဲ။အဲ့ဒါပဲဒါသတိထားဖို့လိုတယ်နော်။ဒီတော့ဘုရားကယုတ်တရားကိုယုတ်တရားလို့ရှုပါလို့ညွှန်ကြားတယ်။ခေတ်ကယုတ်တရားကိုဝေဒနာလို့ရှုပါလို့ညွှန်ကြားနေတော့သူကလမ်းကဒီရက်ကနေစပြီးမလွဲဘူးလား။ပူရာကိုဝေဒနာလို့ရှုသလိုအေးရာကြတော့လည်းဝေဒနာလို့ရှုပါဆိုတော့ပုံပြီးမလွဲဘူးလား။လွဲသွားပြန်တယ်ဒါက ဘုရားရှင်ဟောတော်မူတဲ့ဤအတိုင်းသွားပါမှဒါလျင်နိဗ္ဗာန်ကရောက်မှာဖြစ်တယ်။အဲဒီတော့ဝေဒနာကိုလည်းဝေဒနာလို့ရှုစိတ်ကိုလည်းစိတ်လို့ရှုဓမ္မသဘောကိုလည်းဓမ္မသဘောလို့ရှုပါနော်။အဲဒီတော့ဘယ်လိုရှုမလဲဟိုဘက်မှာကြည့်လိုက်နော်။ယဟန်တို့အဘယ်သို့လျင်ယဟန်ဒီယုံအပေါင်း၌ယုံအပေါင်းကိုအကျဉ်းချင်းရှုလို့ရှိသည်ဖြစ်၍နေသည်။ယဟန်တို့ဤသန္တနာတော်၌ယဟန်ဒီတောသို့သွားရောက်၍ဖြစ်စေသစ်ပင်ရင်းသို့သွားရောက်၍ဖြစ်စေ စိတ်ညင်ရာတို့သွားရောက်၍ဖြစ်စေတင်မလင်ခွေပြီးလျင်ကိုကိုဖြောင်းမစွာထားပါကိုကိုဖြောင်းမစွာထား၍တတိကိုကမထတို့ရှေ့ရှုဖြစ်စေလျက်ထိုင်တတိကိုဘယ်မှာထားရမလဲကမထအာယုံပေါ့ခုကအာနာပါနရှိတော့မယ်ဆိုရင်အာနာပါနအပေါ်မှာကတ်ထားပါထိုယဟန်ဒီတတိရှိလျက်သာလင်ထွက်တဲ့လေကိုရှိုက်တတိရှိလျက်သာလင်ဝင်တဲ့လေကိုရှူ၏ ဒါကတော့တချို့သရောကြီးတွေရဲ့အယူဆအရဘာသာပြန်ထားတာပါပဲเนาะအသက်ရှူတာပဲเนาะအဲဒီတော့ဝင်လေကိုတော့သူကရှိုက်တယ်လို့ဘာသာပြန်တယ်ထွက်လေကိုတော့ရှူတယ်လို့ဘာသာပြန်တယ်အားလုံးတချို့သရောကြီးတွေဘာသာပြန်တာကတော့နှစ်ခုလုံးကိုပဲရှူတယ်လို့ပဲဘာသာပြန်ကြပါတယ်အတူတူပါပဲเนาะရှင်းရှင်းရှိုက်လျင်လေးရှင်းရှင်းရှိုက်သည်ဟုသိရှင်းရှင်းရှူလျင်လေးရှင်းရှင်းရှူသည်ဟုသိဒါကတစ်ချက်ရှိတယ် ရှိတာကိုသိရမယ်နော်ဝင်လေမှာရှိရင်လည်းရှိတယ်လို့သိထွက်လေမှာရှိရင်လည်းရှိတယ်လို့သိရမယ်နံပါတ်2ဒိုရိုဆိုင်လျင်လီဒိုရိုဆိုင်သည်ဟုသိဒိုရိုရှူလျင်လီဒိုရိုရှူသည်ဟုသိဒိုရင်လည်းဒိုတယ်လို့သိရမယ်အရှိကိုသိရမယ်အတူကိုသိရမယ်အဲဒီအရှိအတူနဲ့ပတ်သက်တဲ့အယူအဆကဟိုနောက်ပိုင်းမှာဘုန်းကြီးရှင်းတော့ထားပါတယ်နော်အဋ္ဌာဏဝတိနာဆိုပြီးအထေကရကဖွင့်ထားပါတယ်နော် အဲဒီအဒဏ္ဍကိုဒီကဆရာတော်ကကာလဒဏ္ဍဆိုပြီးဒီလိုထပ်ဖွင့်ထားတယ်ဆိုလိုတာကအချိန်ခက်ကြကြဖြစ်တာနဲ့အချိန်ကတ္တရောဖြစ်တာတချို့ပုဂ္ဂိုလ်တွေကတော့ဘယ်လိုညွှန်ကြလဲဝါယောလိတပရမတရားရဲ့ရှေတာကိုသိပါဝါယောလိတပရမတရားရဲ့တူရာကိုသိပါဆိုရင်ဒီလိုညွှန်ကြတော့ဘုန်းကြီးတို့ပရမတ်နယ်မှာအရှိတူမရှိပါဘူးတတရတစိတ်တခဏစိတ်တခဏ18ချက်ပဲရှိတယ် ယုံတရားတို့ရဲ့သက်တမ်းကစိတ်တခဏ18ချက်အချင်းကြားတယ်စိတ်တခဏ18ချက်အောက်ရော့ပြီးအသက်ရှည်တဲ့ယုံတရားဆိုတာလည်းမရှိဘူးစိတ်တခဏ18ချက်ထက်ပိုပြီးအသက်ရှည်တဲ့ယုံတရားဆိုတာလည်းမရှိပါဘူးပုံသေးပဲအရှိတို့မရှိဘူးပြောလို့တာကဒီမှာအရှိအတို့ဆိုတာကပညာနဲ့ကပြောတာအချိန်ခတ်ကြကြဖြစ်တာကိုရှည်တယ်အချိန်ခတ်တူတူဖြစ်နေတာကိုတူတယ်လို့ခေါ်တာပါနော် အဲ့တော့ရှည်လဲရှည်တဲ့အတိုင်းသိပါဒိုးလဲဒိုးတဲ့အတိုင်းသိပါတဲ့နော်နောက်နံပါတ်3ထွက်သက်လေးဤအစလည်းအဆုံးအလုံးစုံသောရုပ်ဘောကိုထင်ရှားသိလျက်ရှိုက်မည်ဟုကြည့်ဝင်သက်လေးဤအစလည်းအဆုံးအလုံးစုံသောရုပ်ဘောကိုအလုံးစုံသောရုပ်ဘောကိုထင်ရှားရှားသိလျက်ရှုမည်ဟုကြည့် ဒီတော့အစလည်းအဆုံးအကုန်လုံးကိုထင်ရှားရှားသိရမယ်နော်နံပါတ်၄ကျတော့ယုံရင်သောထွက်သက်ကိုငြိမ့်စေလျက်ရှိုက်မည်ဟုကြည့်ယုံရင်သောဝင်သက်လေကိုငြိမ့်စေလျက်ရှုမည်ဟုကြည့်ဝင်သက်လေထွက်သက်လေကိုငြိမ့်အောင်ကြည့်ရမယ်ဒီတော့အရှိကိုသိရမယ်အတုကိုသိရမယ်အစလည်းအဆုံးအကုန်လုံးသိရမယ်နံပါတ်၄ကျတော့ငြိမ့်အောင်ကျင့်ရမယ်ဘယ်ခါမှငြိမ့်မလဲ ဟမ်အဲ့ဒီမှာဘုန်းကြီးနောက်ပိုင်းသူတို့ရိုက်တာမမီဘူးဘုန်းကြီးကအကုန်ရိုက်တာလို့ပြောတော့သူကမရိုက်ဘူးအနုပုပ္ပနိရောဓသုတ်တံဆိုတဲ့သုတ်တံတစ်ခုရှိပါတယ်အင်္ဂုတ္တပါဠိတော်မှာနဝကနိပတ်မှာနော်ထိုသုတ်တံမှာဘုရားရှင်ကအတိအကျဟောထားပါတယ်ပရမဇန်တမာတိအခိုက်မှာနိဝရဏတွေကငြိမ့်သွားတယ်ဒါချုံငြိမ့်သွားတယ်နော်ဒါဇန်ဝင်စားနေတဲ့အချိန်ဇန်ရောက်နေတဲ့အချိန်ပြောတာ ဒုတိယဇာအခိုက်မှာဝိတ္တဝိသရကခြုံငိမ့်သွားတယ်တတိယဇာအခိုက်မှာကျတော့ပီတိကထညုံနေတယ်သရုဒ္ဒဇာအခိုက်ကျတော့ဒုက္ခခြုံငိမ့်သွားတယ်နော်ဥပက္ခကျန်တယ်အဲ့ဒီသရုဒ္ဒဇာအခိုက်မှာဝင်သက်လေထိုးသက်လေခြုံငိမ့်ပါတယ်ဆိုပြီးတော့ဘုရားကဟောတယ်ဒီတော့ဒီသရုဒ္ဒဇာအထိရှုပါလို့ဘုရားကဟောလို့တဲ့အထိပဲဒီတော့ဒီတိပ္ပံကျင့်စဉ်ထဲမှာသမထပါသလားမပါဘူးလား ပါနေပါတယ်ဒါသမထကိုမြတ်စွာဘုရားကဒီတတိပဒနဲ့မှထည့်ပြီးဟောတယ်ဒီဝင်သက်လေထွက်သက်လေချုပ်တာကသုဒ္ဓဆံရောက်မှချုပ်မှအဲ့အထိကျင့်မှလို့ဘုရားကဟောတယ်ဒီတော့ဒီကျင့်စဉ်နဲ့ပတ်သက်လို့ကဘုန်းကြီးနောက်ပိုင်းမှာတတ်တလုပ်ငန်းခွင်ဘိုင်းဆိုတာတတ်တကလေးရေးထားပါတယ်အကြောင်းကတော့ဒီချိန်ပေါ့လေဘုန်းကြီးအစဉ်တော်ရပေါ့တော်တဲ့နေစဉ်အခါမှာကွန်မြူနတီလူတွေတယောက်ကဘုန်းကြီးထံရောက်လာတယ် စကားပြောရင်းနဲ့သူကသူတို့ community ရဲ့ခံယူချက်တစ်ခုကိုသူကတင်ပြသွားတယ်အဲ့ဒီ community ရဲ့ခံယူချက်တစ်ခုကဘာလဲဆိုတော့သဘောတရားကြီးဟာမပါတဲ့လက်တွေဟာလည်းအမြုံပဲလက်တွေမပါတဲ့လက်တွေမရှိတဲ့သဘောတရားကြီးဟာလည်းအမြုံပဲသူကဒီလိုပြောသွားတယ်ဘုန်းကြီးကဒီစကားလေးမှတ်ထားတယ်ဘုန်းကြီးတို့ဘုရားရှင်ရဲ့တရားတွေက သဘောတရားကြီးအပိုင်းလည်းရှိတယ်လက်တွေပိုင်းလည်းရှိပါတယ်အဲ့တော့ဘုရားရှင်ရဲ့တရားသဘောတရားကြီးဟာတွေကလက်တွေအကောင့်ထဲဖော်လို့မရဘူးဆိုရင်ဒီတရားတွေကအမြုံဖြစ်မသွားဘူးလားဖြစ်သွားပြီဘုန်းကြီးတို့ကအမြုံမဖြစ်အောင်ပြန်ပြီးစူးစမ်းဖို့လိုအပ်နေပါတယ်ဘုရားရှင်ဟောကြားတော်မူတဲ့ဒီတရားတွေကအမြုံမဟုတ်ပါဘူးလက်တွေ့ကျင့်လို့ရတဲ့တရားတွေပဲနော် အဲဒီတော့လက်တွေ့ကျင့်လို့ရတဲ့ဒီတရားတွေကိုလက်တွေ့သိချင်မကျင့်တော့သူပြောတဲ့အတိုင်းမကျင့်တော့မရဘူး။နောက်ဒီသတိပ္ပံကိုနားလည်နေတာကသတိပ္ပံဆိုတာကမှတ်နေတာပဲလို့ဒီလောက်ပဲနားလည်တယ်။ဘုရားရှင်ကခုဟောနေတာကသူကသရုတ်ရဇံအထိကျင့်ပါဆိုပြီးသူကဟောတယ်။သရုတ်ရဇံအထိကျင့်ပါဆိုပြီးဟောပြီးတဲ့အခါကျတော့မှနောက်ဘာလုပ်လဲ။ယဟန်တို့ဥပမာတော်ကကျွမ်းကျင်သော ပုတ္တမသည်၎င်းပုတ္တမဤတပိသည်၎င်းဘုံကျိုးကိုရှိရှိဆွမ်းငင်လျင်လီရှိရှိဆွမ်းငင်သည်ဟုသိဘုံကျိုးကိုဒိုရိုဆွမ်းငင်လျင်လီဒိုရိုဆွမ်းငင်သည်ဟုသိယဟန်တို့ဤအတူပင်ယဟန်သည်ရှိရှိဆိုင်လျင်လီရှိရှိဆိုင်သည်ဟုသိရှိရှိရှုလျင်လီရှိရှိရှုသည်ဟုသိဒိုရိုဆိုင်လျင်လီဒိုရိုဆိုင်သည်ဟုသိဒိုရိုရှုလျင်လီဒိုရိုရှုသည်ဟုသိထွက်တတ်လျင်အစလည်းအစောအလုံးစုံသောယုတ်ဘောကိုထင်ရှားသည့်လျက်ဆိုင်မိဟုကြည့် ဝင်သက်လေအစလည်းအဆုံးအလုံးစုံသောယုံပွန်းကိုထင်ရှားသိလျက်ရှုမြည်ဟုကြည့်ယုံရင်သောထွက်သက်လေကိုငြိမ့်စေလျက်ဆက်မြည်ဟုကြည့်ယုံသိရင်သောဝင်သက်လေကိုငြိမ့်စေလျက်ရှုမြည်ဟုကြည့်သရုတ်တဇံအထိရှုပါဆိုပြီးတော့ဒါကဘုရားရှင်ကဒီအာနာပါနကိုဟောလိုက်တယ်ဟောပြီးတဲ့အခါကျတော့မှမြတ်စွာဘုရားဝိပဿနာပိုင်းကိုဟောတယ်နော်ဝိပဿနာပိုင်းဟောလိုက်တဲ့အချိန်ခါမှာ ဤသို့မိမိဤယုံအပေါင်း၌မူလိယုံအပေါင်းကိုအချင်းချင်းရှုလေရှိသည်ဖြစ်၍နေ၏သူတစ်ပါးဤယုံပေါင်း၌မူလိယုံပေါင်းကိုအချင်းချင်းရှုလေရှိသည်ဖြစ်၍နေ၏မိမိသူတစ်ပါးဤယုတ်အပေါင်း၌မူလိယုတ်အပေါင်းကိုအကျဉ်းချင်းရှုလျက်ရှိသည်ဖြစ်၍နေ၏ဣတိဣဇဓမ္မကာယေကာယ ानु ပါတိဝိဟရတိဗဟိတဝကာယေကာယ ानु ပါတိဝိဟရတိဣဇဒဗဟိတဝကာယေကာယ ानु ပါတိဝိဟရတိဒါလုပ်ငန်းခွင်ကစနစ်တကျဘုရားကညွှန်ကြားထားတာ အဲ့ဒီမှာဣတိဣဇဒံဝါခာယေဣဇဒခာယနဲ့မူလီကာယဟုအဖမထတရှုနေတယ်အဲ့ဒီကာယကဘာကာယလဲအဲ့ဒါပြဿနာပဲနော်ပရိသမီဓမ္မမှာအရှင်သာရိပုတ္တရာမထေရမြတ်ကြီးကိုယ်တိုင်ကဒီကာယကိုသိချင်ရှင်းပြီးဟောတော်ပါတယ်အဲ့ဒါသူတို့ဟိုပုံနှိပ်တာကမမီတော့ဘုန်းကြီးဒီမကြီးတွေမမြင်အောင်ဒါပြီးတော့ပါဇက်နဲ့ပဲပြောလိုက်တယ် ကာယောတိဒွေခယရူပကာယောစနာမကာယောစရူပကာယနဲ့နာမကာယကိုဒီနေရာမှာကာယလို့ဆိုလိုတာရူပကာယဆိုတာကယုတ်တရားအပေါင်းအစုနာမကာယဆိုတာကနန္တရားအပေါင်းစုအဲ့ဒါကသစ္စာဒေသနာရောနိယဘာသစ္စာလဲဒုက္ခသစ္စာဒါပဲနော်ဒုက္ခသစ္စာကိုအကောင်းဆုံးသိအောင်ဒီမှာရှုရမယ်အဲ့ဒါဘယ်မှာလဲဣတိဣဇဒံဝါကာယေကာယ ानु ဘတိဝိဟရတိ အစ္ဆဒမှာလည်းရှုရမယ်ဗဟိတဝါကာယေကာယ ानु ပါတိဗဟိတမှာလည်းဒီဒုက္ခသစ္စာအမြင်ရနေတဲ့ယုတ်တရားနာတရားကိုသိအောင်ရှုရမယ်ဒါကဒုတိယအဆင့်ပဲနော်ဒါနာမရူပပြိစေတဉာဏ်ပါပါနော်ဉာဏ်စဉ်နိယနာမရူပပြိစေတဉာဏ်ပိုင်းပဲမိမိသူတစ်ပါးဤရုပ်ပေါင်း၌မူလိရုပ်ပေါင်းကိုအကျဉ်းချင်းရှုလေရှိလေဖြစ်၍နေသူတစ်ပါးရဲ့ရုပ်တွေကိုလည်းလှမ်းပြီးရှု သူတို့ဘာရဲ့ရူပကာယနာမကာယကိုလည်းကျင့်ဖန်မြတ်စွာထက်ခါထက်ခါရှုနေရမယ်မိမိရဲ့ရူပကာယနာမကာယကိုလည်းကျင့်ဖန်မြတ်စွာထက်ခါထက်ခါရှုရမယ်မိမိသူတို့ဘာနှစ်ဦးသားလုံးရဲ့ယုတ်တရားရူပကာယနာမကာယတွေကိုလည်းကျင့်ဖန်မြတ်စွာထက်ခါထက်ခါရှုရမယ်ဘာဖြစ်လို့လဲဘာဖြစ်လို့လဲခုနကဘုန်းကြီးပြောခဲ့ပြီးပြီဝိပဿနာရဲ့စွမ်းအားကအစ္ဆဒကို ရှုရင် အစ္ဆဒ ယုံနာအပေါ်၌စွဲနေတဲ့အစွဲကိုဖြိုခွဲနိုင်တဲ့ဆွမ်းအားရှိတယ်ဗိဓာအပေါ်မှာစွဲနေတဲ့အစွဲကို မဖြိုခွဲနိုင်ဘူးဗိဓာကိုလှမ်းရှုခဲ့ရင်ဗိဓာအပေါ်မှာစွဲနေတဲ့တဏှာစွဲမာနစွဲဒိဋ္ဌိစွဲကိုဖြိုခွဲနိုင်တဲ့ဆွမ်းအားရှိတယ်ဒီတော့ဒကာကြီးတွေဒကာကြီးတွေကကိုယ်အစ္ဆတတသက်ပဲစွဲတယ်ဗိဓာစွဲသလားမစွဲဘူးလားမခွဲနိုင်ကြဘူးဟုတ်တယ်မလားခုနေဘုန်းကြီးဝတ်ကြပါတိလရှင်ဝတ်ကြပါဆိုရင်ဘယ်နဲ့လဲ အဲပြုံးနေတာပဲဟုတ်တယ်မလားမခွဲနိုင်ဘူး तू ကဆိုလိုတာကအစ္ဆဒမှာစွဲနေတဲ့အစွဲကိုဖြုတ်ခြင်းအစ္ဆဒကိုရှုရတယ်ဗိဓမှာစွဲနေတဲ့အစွဲကိုဖြုတ်ခြင်းဗိဓကိုလည်းရှုပေးရတယ်အဲဒီလိုကျိန်ဖန်များစွာအစ္ဆဒဗိဓရှုပမှာဝိပဿနာဉာဏ်ကတရင်ကအဖြစ်ဒီတဏှာဆွဲမာနဆွဲဒိဋ္ဌိဆွဲတွေကိုဖြုတ်ခွဲတော်မှာဖြစ်တယ်ဝိပဿနာဉာဏ်ကရင့်ကျက်လာတဲ့အချိန်ခံကြတော့မှအရိယာမဉ္ဇဏ်ဆိုတာကပေါ်မှာ အဲ့ဒီအရိယာမဉ္ဇဉ်တွေကဒါလျင်အစဉ်စဉ်သောအရိယာမဉ္ဇဉ်တွေကဒါလျင်ဒီတဏှာဇွဲမာနဇွဲဒိဋ္ဌိဇွဲတွေကိုအပြီးအတိုင်အမြင့်ပြတ်ဖြည့်ရှင်းပေးမှဖြစ်တယ်။ပယ်ဖြစ်မှဖြစ်တယ်။သို့တော့ဒီအရိယာမဉ္ဇဉ်ဆိုတာကဝိပဿနာဉာဏ်ကမရင်ကျက်သေးရင်ဖြစ်ပေါ်လာနိုင်တဲ့စွမ်းအားမရှိဘူး။ရင်ကျက်လာတဲ့ဝိပဿနာဉာဏ်တွေရဲ့အဆုံးမှာဒါလျင်ဒီအရိယာမဉ္ဇဉ်ကဖြစ်ပေါ်မှာဒီတော့အရိယာမဉ္ဇဉ်ကဝိပဿနာမပါဘဲနဲ့တက်တက်တက်ရဖြစ်နေတဲ့စွမ်းအားက မရှိတဲ့အတွက်ဝိပဿနာဘိုင်းမှာစနစ်တကျလုပ်ငန်းခွင်လေးတွေကိုပြုကျင့်ဖို့မြတ်စွာဘုရားကဟောနေတယ်နော်ကဲနံပါတ်1ခုနက ABC နော်ကြည့်လိုက်ယောပေါင်းနဲ့ဖြစ်ကြောင်းတရားနှင့်ဖြစ်ခြင်းသဘောကိုအကျဉ်းချင်းရှုလျက်ရှိသည်ဖြစ်ပေမူလိနေယောပေါင်း၌အဲ့ဒါကတော့ဘာသာပြန်နာကတော့နည်းနည်းဟိုမပြည့်စုံတဲ့သဘောတော့ရှိတယ်ရူပကာယနာမကာယယုံနာအပေါင်းပဲဒီမှာတော့နော် အဲ့တော့ကာယလို့ပြန်လိုက်ရင်တော့ပြီးပါတယ်ရူပကာယလည်းပါတယ်နာမကာယလည်းပါတယ်သို့တော့ဒီနေရာမှာကာယ ानु ပါဒနာတတိပ္ပံကတော့ယုတ်ကိုပရဏာထားပြီးဟောနေတဲ့အတွက်ယုတ်လို့ဥစားပေးပြီးဘာသာပြန်ခြင်းဖြစ်တယ်ယုတ်ပေါင်း၌ဖြစ်ကြောင်းတရားဖြင့်ဖြစ်ခြင်းသဘောကိုအကျဉ်းချင်းရှုလျက်ရှိသည်ဖြစ်ပေမူလီနေယုတ်ပေါင်း၌ပြည့်ကြောင်းတရားနှင့်ပြည့်ခြင်းသဘောကိုအကျဉ်းချင်းရှုလျက်ရှိသည်ဖြစ်ပေမူလီနေ၏ ယုံပေါင်းတဲ့ဖြစ်ကြောင်းပြက်ကြောင်းတရားနှင့်ဖြစ်ချင်းပြက်ချင်းသဘောကိုအကျဉ်းချင်းရှုလေရှုသည်ဖြစ်ပေမူလီနေ၏ဒီဘိုင်းကတော့ခွန်ကြီးတို့လုပ်ငန်းခွင်အရာပြောရင်တော့ဉာဏ်စဉ်၃ပါးကိုပေါင်းစုပြီးဟောထားတာပြည့်စရာပရိကဉာဏ်အကျုံးတရားကိုသိသိတတ်တဲ့ဉာဏ်သမ္မတနာဉာဏ်အနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတန်တင်ပြီးရှုပွားသုံးသပ်တတ်တဲ့ဉာဏ် ဥရိယပြညာခဏပစ္စုပန်ဆိုင်အောင်ဒီယုံနံတွေရဲ့ဖြစ်မှုပြက်မှုကိုသိအောင်မြင်အောင်ကြည့်ပြီးတော့အနိစ္စဒုက္ခအနတ္တလို့ရှုနေတဲ့ညာအဲ့ဒီညာ၃ပါးကိုပေါင်းစုပြီးတော့ဒီနေရာမှာဟောထားတယ်ဟောထားတဲ့အတွက်ဒီနေရာမှာအရှင်သာရိပုတ္တရာကိုရောမြတ်ကြီးကပရိသမီဓမ္မပါဠိတော်မှာဘာဟောထားလဲအဝိဇ္ဇာသမုဒိယရူပသမုဒိယတဏှာသမုဒိယရူပသမုဒိယ ကာမသမုဒိယရူပသမုဒိယအာဟာရသမုဒိယရူပသမုဒိယနိဗ္ဗာတိလက္ခဏာစသည်ဖြင့်ဥရိယညာ၅ပါးရူပခန္ဓာမှာဝေယညာလည်း၅ပါးဝေဒနာခန္ဓာမှာလည်းဥရိယညာ၅ပါးဝေယညာ၅ပါးစသည်ဖြင့်ခန္ဓာခန္ဓာတစ်ပါးတစ်ပါးမှာဥရိယညာ၅ပါးဝေယညာ၅ပါးခန္ဓာ၅ပါးဆိုတော့ဥရိယညာ25ပါးဝေယညာ25ပါးဆိုပြီးတော့ဟောထားပါတယ်အဲ့ဒီအပိုင်းကိုရည်ရွယ်တယ်ဘာပြောတာလဲလို့မေးတော့ ဝိဇ္ဇာတနာဥပါဒသင်္ခါရကံဒီကြောင့်ဒီခန္ဓာ၅ပါးတွေထင်ရှားဖြစ်တာကိုလည်းသိရမှာဒါကပရိစ္ဆာသမုပ္ပါဒ်ပိုင်းနဲ့ဆိုင်တယ်နော်ဝိဇ္ဇာတနာဥပါဒသင်္ခါရကံဆိုတာညကဘုန်းကြီးရှင်းပြခဲ့တဲ့အတိုင်းဘယ်တော့ကဖြစ်ခဲ့တဲ့ဝိဇ္ဇာတနာဥပါဒသင်္ခါရကံလေအတိတ်ဘောကနော်အတိတ်ဘောကပြုစုပြုကြောင်ခဲ့တဲ့ဝိဇ္ဇာတနာဥပါဒသင်္ခါရကံဒီကြောင့်ဒီဘောမှာခန္ဓာ၅ပါးဖြစ်တာလည်းသိရမှာအလားတူပဲဒီဘောမှာပြုစုပြုကြောင်လိုက်တဲ့ ဝိဇာရဏဥပါဒသင်္ခါရကံဉ္ကြောင့်နောင်အနာဂတ်မှာခန္ဓာ၅ပါးဖြစ်တာလည်းသိရမယ်အဲ့ဒါတော့လျှောက်အနာဂတ်မဆုံးမခြင်းဒီလိုပဲသိအောင်ရှုရမှာအတိတ်ကတော့မရှုရတော့ဘူးလားလို့မေးတော့ဘုန်းကြီးတို့ဝိပင်းအထေကရာကတော့အတိတိပိပစ္စယဇေဝပစ္စယသမုပ္ပါဒအဓမ္မစအနာဂတိပိအေတရဟိပိပစ္စယဇေဝပစ္စယသမုပ္ပါဒအဓမ္မစစသည်ဖြင့်ဒီလိုတတိပ္ပံဝိပင်းမှာဖွင့်ဆိုထားပါတယ်ပြောလိုတာက အတိတ်မှာလှမ်းကြည့်လိုက်တော့လဲအကြောင်းတရားနဲ့အကျိုးတရားပဲရှိတယ်။ပြစ္ဆုတ်ပံကြည့်လိုက်တော့လဲအကြောင်းတရားနဲ့အကျိုးတရားအနာဂတ်ကိုလှမ်းကြည့်တော့လဲအကြောင်းတရားနဲ့အကျိုးတရားဒီလိုဆိုရင်အတိတ်မှာလည်းအကြောင်းတရားနဲ့အကျိုးတရားပဲရှိတယ်လို့သိကျင်တယ်ဆိုရင်နောက်ထပ်အတိတ်တစ်ခုထပ်ရှုဖို့မလိုဘူးလားအဲ့ဒါပဲနော်နောက်ထပ်အတိတ်တစ်ခုရှုမှဟောဒုတိယအတိတ်ကအကြောင်းတရားကြောင့်ပထမအတိတ်မှာအကျိုးလာဖြစ်တယ် ပထမအဓိကအကြောင်းတရားကြောင့်ပြစ္ဆုတ်ဘုံမှာအကျိုးဖြစ်တယ်စသဖြင့်ဒီလိုသိမယ်သို့တော့ဒါကရေပုံရစည်းကမ်းအရာပြောတာပါနော်တချို့အကျိုးပေးနေတာကတော့ဒီလိုမဟုတ်ဘူးဥပမာဘုန်းကြီးတို့သူမေတ္တာထေရီဆိုကြပါစို့နော်သူရဲ့အဘရံကိုပြန်ကြည့်လိုက်လို့ရှိရင်ကောဏဂုံဘုရားရှင်လက်ထက်ကကြောင်းဆောက်ပြီးလှူဒန်းပူဇော်ခဲ့တယ်မိတ်ဆွေသုံးဦးစုပေါင်းပြီးတော့ဘုရားမူရှိတဲ့သံဃာကိုကြောင်းကြီးတစ်ကြောင်းဆောက်ပြီးတော့လှူဒန်းပူဇော်ခဲ့ဘူးတဲ့အဲ့ဒီကောင်းမှုကုသိုလ်ကံက ဘောဘောမြောက်ဆိုတောက်လျှောက်အကျိုးပေးအလားတူပဲဘုန်းကြီးတို့ ပြင်စသီလသမာဓိနိယမထေကိုပြန်ကြည့်လိုက်တော့လွန်ခဲ့တဲ့တသိန်းချီနဲ့ကဘာတသိန်းထက်ကအနောမတ္တတိဘုရားရှင်သာသနာကစတယ်လို့ထင်တယ်။ထာပါတော်လေးဘုရုမုဒ္ဒရာဘုရားရှင်လို့ဖြစ်ဖြစ်ဖြစ်မှာမင်းနဲ့မေးတယ်။အဲ့တော့အဲ့ကဘာတသိန်းပဲတက်လိုက်တော့ကဘာတသိန်းထက်ကစောက်တည်ခဲ့တဲ့ကျင့်သုံးခဲ့တဲ့ဟုတ်တယ်ကဘာတသိန်းနော်။ ဘုရုမောရဏဘုရားရှင်လက်ထက်ကကျင့်သုံးခဲ့တဲ့သီလကုသိုလ်စေတနာပဲအဲ့ဒီသီလကုသိုလ်စေတနာကဒီကဘာတသိန်းကာလဘာလုံးတောက်လျှောက်အကျိုးပေးနေတယ်နောက်ဆုံးဘဝအထိဒီကုသိုလ်ကံကအကျိုးပေးတယ်ဘာဖြစ်လို့လဲဘုရုမောရဏဘုရားရှင်လက်ထက်မှာသက်တမ်းကအနှစ်တသိန်းအနှစ်တသိန်းအတွင်းမှာသူ့သီလကိုတစ်ကြိမ်တစ်ခါမှမချိုးခဲ့ဘူးဘူးသူ့သီလမှာပျောက်ထားကြားတာလုံးဝမရှိဘူးကျိုးတာပေါက်တာ လုံးလုံးမရှိဘူးထောက်လျှောက်အနှစ်တသိန်းလုံးလုံးသူ့သီလတွေကဖြင်းစေဖြူစင်နေတယ်ဖြူစင်နေတဲ့အပြင်ကြိုးကြကြိုးကြပေါ့နော်အခွင့်ရတဲ့အခါမှာသမထဝိပဿနာလေးတွေလည်းအထိုက်လျောက်တော့အထုံးမယ်လို့ယူဆရပါတယ်ဒါပြင်လည်းသီလကိုအလေးသရုပ်ပြုပြီးသူကဖြည့်ကျင်ခဲ့တာဖြစ်တော့အဲ့သီလကုသိုလ်စေတနာကအနှစ်တသိန်းကာလပတ်လုံးတောက်လျှောက် ဖြည့်ကျင်ထားတဲ့အတွက်အရှင်ဝါသိကောင်းနေတော့ဒီကံကအကျိုးပေးလိုက်တာကဘာတသိန်းကာလပတ်လုံးအပယ်လေးပုံကိုတစ်ခါမှမရောက်ဘူး လူပြည်နတ်ပြည်မှာပဲစုံစမ်းကြည်လင်နေတဲ့ဒီသီလကုသိုလ်ကြောင့်နောက်ဆုံးဘုန်းကြီးတို့ဘောရမမြတ်စွာဘုရားသံဃာတော်အတွင်းမှာကာဝတိမှာအမျိုးကောင်းသားလေးတစ်ခုအဖြစ်နဲ့လာပြီးမွေးတယ်။ငါးနှစ်သားအရွယ်လောက်ရောက်လာပြီ။ငါးနှစ်သားအရွယ်လောက်ရောက်လာတဲ့အချိန်ကမှမိဘနှစ်ပါးကရှင်းရုပ်အစဉ်လာအတိုင်းပေါ့။ဝါဘကာလမှာသီလကိုကြိုးကြကြိုးကြစောင့်တည်တော်လဲဝါရဲမှာတော့အပြည့်အစုံစောင့်တည်မယ်ဆိုတဲ့ဥတည်ချက်ဖြင့်ယဟန်တော်တစ်ပါးကိုပင့်ပြီးတော့အိမ်ပေါ်မှာသီလယူကြတယ် အဲ့ဒီလယူနေတဲ့အချိန်ခါမှာဒီကလေးက9နှစ်ပဲရှိသေးတယ်ငါးပါးသီလပေးနေတဲ့အတန်ကြားလိုက်တာနဲ့ဟိုတသိန်းချင်းကဘာတသိန်းတက်ကသူဖြည့်ကျင်ခဲ့တဲ့သီလကိုသူပြန်ပြီးအမှတ်ရတယ်။ကံကအကျိုးပေးတော့မယ်ဆိုပြီးရင့်ကျက်လာတာ။အဲ့ဒီအချိန်ခါမှာဒီယဟန်တော်ကလည်းသီလပေးပြီးတော့သမထဝိပဿနာနဲ့ပတ်သက်တဲ့တရားစကားလေးတွေအထိုက်လျောက်ဟောကြားလိမ့်မယ်လို့ယူဆပါတယ်နော်။အဲ့ဒီယဟန်တော်ဟောကြားတော်မူတဲ့တရားဒေသနာတော်ကိုအစဉ်လိုက်ပြီးတော့သူကဝိပဿနာဘာဝနာကမ္မထ စီးပြနိုင်တဲ့အတွက်အဲ့ဒီနေ့မှာပဲသူကအရတ္တဖို့တည်သွားဒါအဲ့ဒီလိုပုံကိုမျိုးတွေလည်းရှိပါတယ်ကဘာတသိန်းကာလဘာလို့ကောင်းမှုကုသိုလ်တစ်ခုကပဲဇက်တဲ့အကျိုးပေးနေတာလည်းရှိပါတယ်ဒါသိဝေးတယ်နော်အဲ့ဒါကြောင့်ဒီဥစ္စာလွယ်လွယ်ပြောတာကတော့အတိတ်လို့ပဲပြောလိုက်တယ်ဒီတော့အတိတ်ကမှလည်းအကြောင်းတရားနဲ့အကျိုးတရားလို့သိကျင်တယ်ဆိုရင်နောက်ထပ်အတိတ်ရှုဖို့တော့မလိုဘူးလားလိုအပ်တယ်အဲ့ဒီတော့ဘုန်းကြီးကတော့ ဟိုတက်တည်နည်းနည်းလေးဖြစ်စေခြင်းတဲ့အတွက်ပေါ့ယောဂီတော်ခမများများကိုတော့ဘုန်းကြီးအ ਨੇ ဆုံးပါရမီစတင်ထူထောင်ခဲ့တဲ့ဘဝအထိတော့အရှုခိုင်းပါတယ်ဆိုလိုတာကဝိဇ္ဇာမျိုးစေ့စရဏမျိုးစေ့အောင်မြင်မှမက်ဖို့နိဗ္ဗာန်ရမယ်လို့လေဒီစတော်ဘုရားကလည်းသူ့ရဲ့ပါရမီဒီပတိမှာဆုံးဖြတ်ထားပါတယ်ဘုန်းကြီးတို့အထက်ကရာမှာလည်းဒီအဆုံးဖြတ်ကရှိနေတယ်ဒါပြင်လည်းခေတ်ကတော့တချို့ဆရာတော်များကပါရမီမလိုဘူးဆိုပြီးဒီလိုဆွဆွဲကြလို့ဒီတော့ ဝိဇ္ဇာမျိုးစစ်စရဏမျိုးစစ်အောင်မြင်ပါမှဒါလင်ဒီဘက်မှာမေဖို့နိဗ္ဗာန်ကရတော့အဲ့ဒီဝိဇ္ဇာမျိုးစစ်နဲ့ပတ်သက်လို့ဝိပဿနာကတော့လိုရင်းပြောရင်တော့ဝိပဿနာကဝိဇ္ဇာမျိုးစစ်လည်းမှန်တယ်ဟိုမေဇိမာတိကမှာလာတဲ့တေခသုတ်တံအရစရဏမျိုးစစ်လည်းမှန်တယ်အတုသဖြင့်စရဏမျိုးစဉ်ဆိုတာကတော့ဒါနကျင့်စဉ်သီလကျင့်စဉ်သမထကျင့်စဉ်တွေကိုစရဏမျိုးစဉ်လို့ခေါ်ပါတယ်စရဏမျိုးစဉ်ရဲ့အဓိပ္ပာယ်က ဘဝတစ်ခုကိုဖြစ်စေနိုင်တဲ့စွမ်းအားရှိတဲ့ကုသိုလ်ကံတွေကိုစရဏမျိုးစေလို့ပြောတယ်ဒါပြည့်ဒီစရဏကနိဗ္ဗာန်ကိုရည်ရွယ်တောင်းတပြီးပြုစုပြောထောင်မှစရဏမျိုးစေဖြစ်တယ်လောကီစိတ်စဉ်ချမ်းသာတွေကိုရည်ရွယ်တောင်းတပြီးပြုစုပြောထောင်ခဲ့ရင်တော့စရဏမျိုးစေမဖြစ်ဘူးအဲဒီတော့နိဗ္ဗာန်ကိုရည်ရွယ်တောင်းတပြီးပြုစုပြောထောင်ခဲ့တဲ့ဒီစရဏမျိုးစေကလက်ချင်နဲ့တူတယ်ခြေတော်ရှိတဲ့လူကလိုရရကိုသွားလို့ရတယ်အလိုရှိတဲ့ပစ္စည်းကိုကင်တွယ်လို့ရတယ် ဒါပေမဲ့ဝိဇ္ဇာမျိုးစေ့ကမျက်စိနဲ့တူတယ်သွားတဲ့အခါမှာမျက်စိမပါရင်လိုတဲ့အရက်ကိုမရောက်နိုင်ဘူးလိုရှိတဲ့ပစ္စည်းကိုကိုက်ပြီးကောက်ပြီးမကင်ဆွမ်းနိုင်ဘူးအဲဒါကြောင့်ဝိဇ္ဇာမျိုးစေ့ကဝိပဿနာကိုအထူးသဖြင့်ရည်ညွှန်းထားတယ်သို့တော့တခါတည်းရန်စရဏမျိုးစဉ်ဖြစ်တဲ့ကံတွေကအရှိန်ဝါအာရုံပြီးတော့ဝိပဿနာကံကအလွန်အကောင်းခဲ့မယ်ဆိုရင်လေဝိပဿနာသင်္ခါရုပ္ပကဉာဏ်ကဲ့သို့သောဝိပဿနာဉာဏ်ကတခါတလေ အကျိုးပေးပါတယ်ဒါကဘုန်းကြီးပရိသမီရာမက်ကအထက်ကရာကလည်းဖွင့်ထားတယ်ပရိသမီရာမက်မှာလည်းအရှင်သာရိပုတ္တရာကိုရောမြတ်ကြီးကဟောထားတယ်မြတ်စွာဘုရားကတော့နိဒာနဝက်ကတန်ရုပ်စေရနာသုတ်ထမှာအတိအကျဟောထားပါတယ်နော်ဆိုလိုတာကတော့သူထူထောင်ထားတဲ့ကုသိုလ်ကံအကုသိုလ်ကံတွေကိုလှမ်းရှင်ကြည့်လိုက်တဲ့အခါမှာဝိပဿနာကံကသိအားကောင်းနေတယ်အားကောင်းနေတဲ့ပုဂ္ဂိုလ်ကဒီသင်္ခါရုပ္ပကဉာဏ်အထိဆိုရင်တော်အားကောင်းပြီ အဲ့ဒီသင်္ခါရုပ္ပကဉာဏ်ဒီပင်လင်ပရိဌာဏီချုပ်ကိုပေးနိုင်တယ်ဘယ်ခါမှပေးလဲလို့မေးတော့တခါတည်းယောဂီပုဂ္ဂိုလ်တွေကမိမိရဲ့ဝိပဿနာဉာဏ်ကိုပြန်ပြီးတော့သူတို့ကနှစ်သက်နေကြတယ်အဲ့ဒီနှစ်သက်မြန်မြန်လို့မှုမိမိဝိပဿနာရှုနေတာအောင်နေဒီနေ့ဝိပဿနာရှုရတဲ့သိကောင်းတာပဲဆိုတော့နော်ဒီနေ့တရားထိုင်လို့သိကောင်းတယ်မိမိတရားထိုင်ခဲ့တဲ့ကုသိုလ်ကံကိုပြန်ပြီးတော့နှစ်သက်နေအဲ့ဒီနှစ်သက်နေတဲ့တဏှာရဲ့အကူအညီကိုရခဲ့ရင်သင်္ခါရုပ္ပကဉာဏ်ထုတ်လို့ဝိပဿနာဉာဏ်တွေကလည်း ဘဝတစ်ခုကိုဖြစ်စေနိုင်တဲ့စွမ်းအားရှိတယ်အဲစွမ်းရှိခင်သူကစရဏမျိုးစိလည်းဖြစ်တယ်ဝိဇ္ဇာမျိုးစိလည်းဖြစ်တယ်သို့တော့ခုနကရိုးရိုးဒါနကျင့်စဉ်သီလကျင့်စဉ်သမထကျင့်စဉ်တွေကတော့နိဗ္ဗာန်ကိုရည်မျှော်ပြီးပြုစုပြုထောင်ခဲ့ရင်တော့သူတို့ကစရဏမျိုးစိအဲဒီစရဏမျိုးစိကဘဝတစ်ခုနိဗ္ဗာန်ကိုရနိုင်မဲ့ဘဝသို့ရောက်အောင်သူကပို့ပေးတယ်ပို့ပေးလိုက်တဲ့အချိန်ကမှဘုရားဆက်ရှိတော်အရိယာတော်ကောင်းတို့နဲ့တွေ့ပြီတွေ့လိုက်တဲ့အချိန်ကမှတရားနာခွင့်ရပြီတရားကျင့်ခွင့်ရပြီ အဲ့ဒီအချိန်ခါမှာဝိဇ္ဇာမျိုးစစ်ပါတဲ့လူကမညံဖုန်ညာအောင်မြင်အောင်မြင်မြင်နဲ့ရနိုင်တယ်အဲ့တော့ဝိဇ္ဇာမျိုးစစ်ကဘလောက်အထိအောင်မြင်ရမလဲလို့အဲ့ဒီတတ်မှတ်ချက်ကတော့နရီစတော်ဘုရားရဲ့ပါရမီဒီပနီမှာပဲသွားတွေ့တယ်စာပေမှာတော့ဘုန်းကြီးတွေတော်တော်လေးသတိထားပြီးလေ့လာကြည့်ပါတယ်ခုတည်းထိတော့အတိအကျမတွေ့သေးဘူးเนาะပါဠိတော် အထက်ကရာဒီမှာလေဒီတော်ဘုရားကတော့အနည်းဆုံးဓာတ်လေးပါးလောက်ရှုခဲ့ဘူးမယ်ဆိုရင်လည်း ဝိဇ္ဇာမျိုးစိတ်မှာအောင်မြင်ပါတယ်မညံဖုန်ညာရနိုင်တယ်လို့သူကတော့သူပါရမီဒီပဏိမှာဆုံးဖြတ်ထားပါတယ်နော်ဒါကြောင့်အတိတ်ကဒီယုံနာကိုရှုခဲ့ဘူးချင်းပရမတ္တသစ္စာနယ်ကိုရောက်ခဲ့ဘူးချင်းရှိခဲ့မယ်ဆိုရင်ခုပြစ္ဆဝကေငါဟုတို့လို့ပေါ့တရားနာယုံနဲ့ပဲကြွတန်းဝင်နေတဲ့ဆွမ်းအားလည်းရှိပါတယ်နော်အဲ့ဒါကြောင့်ခုဒီနေရာမှာ ပြောလိုတာကအတိတ်ကြောင့်တရားကြောင့်အတိတ်အတိတ်မှာအကျိုးတရားဖြစ်ပုံလည်းသိအောင်ရှုရမယ် အတိတ်ကအကြောင်းတရားကြောင့်ပြစ္ဆုတ်ပန်အကျိုးတရားဖြစ်ပုံလည်းသိအောင်ရှုရမယ်ပြစ္ဆုတ်ပန်အကြောင်းတရားကြောင့်နောက်အနာကအကျိုးတရားဖြစ်ပုံလည်းသိအောင်ရှုရမယ်ဒီတော့အတိတ်တွေကများနေတော့ဘယ်လောက်ထိရှုနိုင်မလဲလို့မေးတော့အဲ့ဒီမှာအနောယညံလို့ခေါ်တယ်သို့မဟုတ်အနုမနလို့လည်းခေါ်ပါတယ်နော်အနောယညံဆိုတာဘာလာလဲမိမိရှုနိုင်သလောက်အတိတ်တော့ရှုရတယ်နှစ်ခုသုံးခုလေးခုငါးခုစသည်ပေါ့ရှုပြီးတဲ့အချိန်ခါမှာကျွင်းကြံနေတဲ့သန္တာတစ်လျှောက်ကရှည်လျားလာတော့အတိတ်တွေကတိတ်များတယ် နမတက်ကအစမထင်ဘူးအစမထင်သန္တရာတခွင်ဖြစ်နေတဲ့အခါကျတော့အဲ့ဒီကျွင်းကြံနေသေးတဲ့အတိတ်တွေကိုတော့ဘာလို့ရလဲဇန္တာတွေထုံနီး၎င်းဆိုပြီးတော့အဲ့ဒီမှာရှုရတယ်ဟုတ်တယ်မလားဇန္တာတွေလည်းထုံနီး၎င်းပဲဆိုပြီးတော့အကြောင်းတရားနဲ့အကျိုးတရားပဲလို့လှမ်းရှုတယ်အဲ့ဒီဥစ္စာအနှွဲ့ရညာအဲ့ဒီအနှွဲ့ရညာကဘယ်ချိန်ကမှရှုလဲအတိတ်မှာလည်းအကြောင်းတရားနဲ့အကျိုးတရားလို့ရှိတာသိပြီ ပစ္စုပန်မှာလည်းအကြောင်းတရားနဲ့အကျိုးတရားရှိတယ်လို့သိပြီအနာဂတ်မှာလည်းအကြောင်းတရားနဲ့အကျိုးတရားလို့ရှိတာသိပြီအဲဒီလိုသိတဲ့အချိန်ခါကျတော့မှမရှုလိုက်နိုင်သေးတဲ့အတိတ်တွေအနာဂတ်တွေမှာထုံကြီး၎င်းလို့အဲဒီကြောင့်မှရှုရတာလုံးလုံးအတိတ် အနာဂတ်ကိုမရှုဘဲနဲ့အတော့ရညာနဲ့ပဲထုံကြီး၎င်းလို့လှမ်းရှုတာမျိုးတော့မဟုတ်ဘူးဒါမင်းရဲ့ခက်ကတော့အတိတ်နာကကိုလုံးလုံးမရှိဘဲနဲ့သူကအနှွဲ့ညံ့နဲ့လည်းပဲလှမ်းရှူရတယ်ဆိုပြီးဒီလိုပြောနေကြတယ်နော်ဒီမှာကုကတော့ဘုရားရှင်ကကြည့်ဟမ် ဖြစ်ကြောင်းကြတဲ့ဖြစ်ခြင်းသဘောကိုအကျဉ်းချင်းရှုလက်ရှိသည်ဖြစ်၍နေအကျဉ်းချင်းကိုထက်ခထက်ခရှုတာဒါအနွယ်ရညာမဟုတ်ပစ္စကညာမဲဟုတ်တယ်မလားနောက်ယုံပေါင်းနှင့်ပြည့်ကြောင်းတရားနှင့်ပြည့်ခြင်းသဘောကိုအကျဉ်းချင်းရှုလက်ရှိသည်ဖြစ်၍မူလနေ၏အဲ့ဒါကပြတ်တာဘာပြတ်တာလဲဆိုတော့ဒီနေရာမှာဘုန်းကြီးတို့စာကတော့အရှင်သာရိပုတ္တရာဂုရုမြတ်ကြီးကအဝိဇ္ဇာနိရောဓရူပနိရောဓတဏှာနိရောဓရူပနိရောဓကမ္မနိရောဓရူပနိရောဓ အာဟာရနိရောဓရူပနိရောဓဝိပရိနာမလက္ခဏာဆိုပြီးဒီလိုဖွင့်ထားတယ်ဆိုတော့ခြုံငင်းမှုပါအဝိဇ္ဇာခြုံခြင်းကြောင့်ရုပ်ချုပ်ဤတဏှာခြုံခြင်းကြောင့်ရုပ်ချုပ်ဤကံခြုံခြင်းကြောင့်ရုပ်ချုပ်ဤစသဖြင့်ဒီလိုဝိဇ္ဇာတဏှာဥပါဒသင်္ခါရကံတွေခြုံငင်းသွားတဲ့အတွက်ရုပ်ဒေနံတွေခြုံငင်းတာကိုမြင်အောင်ရှုအောင်ညကလည်းပြောခဲ့ပြီးပြီဝိဇ္ဇာတဏှာဥပါဒံဘယ်ခါမှချုပ်မှာအရဟတမေရတဲ့အချိန်ခါမှချုပ်မယ်ဘုန်းကြီးနောက်ပိုင်းမှာရေးထားပါတယ်သူတို့ရိုက်တာကမမီဘူး ဟုတ်တယ်မလားကျန်ကုန်ကျန်ကရှိပါတယ်နော်အရဟတမေရတဲ့အချိန်ခါကြမှာအဝိဇ္ဇာရဏဥပါဒံတွေကအကျွင့်ကြံမရှိကုံစင်အောင်ချုပ်တော်မှာဖြစ်တယ်မိမိကကိုအရဟတမေလည်းမရသေးဘူးခုမှစတရားအထုတ်တာဒီတော့ဒီအရဟတမေရမယ့်အချိန်ဒီအနာဂတ်သက်သက်ဖြစ်မနေဘူးလားဖြစ်နေတယ်ဒါဝိပဿနာဆိုတာပိဿုပန္နရှိရတဲ့အတိနာကမရှိအောင်ဆိုဒီရှုွက်ရှုလို့ရပါမလားမရတော့ဘယ်လို့မှမရအနာဂတ်လည်းမရှိရင်ရှုလို့မရတော့ဘူးနော်အဲ့ဒါကြောင့် तू က မိမိလုပ်ရမယ့်လုပ်ငန်းခွင်ဟာဘယ်လိုလုပ်ငန်းခွင်ဖြစ်တယ်ဆိုတာကိုစနစ်တကျသိဖို့လိုတယ်လိုတဲ့အတွက်ဘုန်းကြီးကသဘောတရားတွေကိုအရင်ရှင်းမယ်သဘောတရားကြီးအပိုင်းကိုရှင်းပြီးတဲ့အခါကျတော့မှလက်တွေ့လုပ်ငန်းခွင်ဘိုင်းကိုနောက်တစ်ပိုင်းထပ်ဟောမှဖြစ်ပါတယ်နော်အဲလုပ်ငန်းခွင်ဘိုင်းမှာဒီအာနာပါနဘယ်ပုံဘယ်ပန်းပဏိလအဖြစ်စတင်ရှုရမယ်ဆိုတော့အတိအကျဟောပြုရေးသားထားပေးပါတယ်နောက်တစ်ခုဒီဝိပဿနာဘိုင်းမှာလည်းရုပ်တရားတွေကိုသိအောင်ဓက္ခမရံကနေစပြီးဘယ်ပုံဘယ်ပန်းပဏိလအဖြစ်ရှုရမယ် နာကပ္ပဋဘိုင်းကိုဘယ်လိုရှုရမလဲဒီပရိစ္ဆာသမုပ္ပါဘိုင်းကိုဘယ်လိုရှုရမလဲဝိပဿနာဘိုင်းကိုဘယ်လိုရှုရမလဲဆိုတာအပိုင်းကြီးခွဲပြီးတော့ချက်ချက်နဲ့ရေးပေးထားပါတယ်ဘုန်းကြီးတစင်ပြီးတစင်သင်ပေးသွားပါမယ်နော်ကဲနောက်တစ်ခုယုံပေါင်းတဲ့ဖြည့်ချောင်းပြည့်ချောင်းတရားနှင့်ဖြည့်ချင်းပြည့်ချင်းသဘောကိုအကျဉ်းချင်းရှုလျက်ရှိသည်ဖြစ်၍မူလိနေ၏အဲ့ဒီမှာကန္တကနှစ်ခုရှိနေတယ်အကြောင်းတရားတွေထင်ရှားဖြစ်ခင်အကျိုးခန္ဓာ၅ပါးထင်ရှားဖြစ်တယ်လည်းသိအောင်ရှုရမယ် အဲ့ဒီအကျိုးခန္ဓာ၅ပါးသို့မဟုတ်အကြောင်းကြားနေတဲ့ကွာသောထွေခန္ဓာ၅ပါးတို့ရဲ့ဖြစ်မှုကိုလည်းသိအောင်ရှုရမယ်။နောက်တစ်ဆင့်ကအကြောင်းတရားတွေထင်ရှားဖြစ်ခြင်းကြောင့်အကျိုးခန္ဓာ၅ပါးအကြောင်းတရားတွေခြုံငင်းခြင်းကြောင့်အကျိုးခန္ဓာ၅ပါးခြုံငင်းတာကိုလည်းသိအောင်ရှုရမယ်။အကျိုးခန္ဓာ၅ပါးတို့ရဲ့ခြုံငင်းမှုကိုလည်းသိအောင်ပြက်မှုတသက်ကိုလည်းသိအောင်ရှုရမယ်။သို့မဟုတ်အကြောင်းကြားနေတဲ့ကွာသောခန္ဓာ၅ပါးတို့ရဲ့အပြက်တသက်ကိုလည်းသိအောင်ရှုရမယ်။နောက်တစ်ခုကအကြောင်းတရားတွေထင်ရှားဖြစ်ရင် အကျိုးတရားတွေထင်ရှားဖြစ်ဖို့အကြောင်းတရားတွေခြုံငင်းခဲ့ရင်အကျိုးတရားတွေခြုံငင်းပုံကိုလည်းသိအောင်ရှုရမယ်။အကျိုးခန္ဓာ၅ပါးတို့ရဲ့ဖြစ်မှုပြမှုကိုလည်းသိအောင်ရှုရမယ်။အဲ့ဒီဖြစ်မှုပြမှုကတော့လက္ခဏာရေးသုံးဌာတင်ပြီးရှုရမယ်အပိုင်းနဲ့ပူးတွဲပါဝင်ပါတယ်နော်။ဒါလုပ်ငန်းခွင်ပဲ။အဲ့ဒီလုပ်ငန်းခွင်ကနေဒါကဘုန်းကြီးတို့ဉာဏ်စဉ်ဤအရပြောရင်တော့ဒါကသမဥရိယပြဉာဏ်ပိုင်းအထိပဲ။အဲ့ဒီကနေနောက်တစ်ဆင့်နံပါတ်3ကြည့်လိုက် ထို့ပြင်ရုပ်အပေါင်းသည်သာလျင်ရှိသည်ဟု ထိုရန်အာတတိသည်ရှေရှုထိထိုတတိသည်အစဉ်စဉ်အတိညာတိုးပွားခြင်းငါသာဖြစ်အစဉ်စဉ်တတိတဖန်တိုးပွားခြင်းငါသာဖြစ်ဝိပဿနာဉာဏ်နဲ့အစဉ်စဉ်တိုးပွားလာမယ်ဝိပဿနာဉာဏ်နဲ့ရှင်တွဲနေတဲ့တတိလည်းအစဉ်စဉ်တိုးပွားလာမယ်ဘယ်ခါမှလဲရုပ်ပေါင်းသည်သာလျင်ရှိသည်လို့ထိုရန်မှာတတိသည်ရှေရှုတည်နေတယ်အဲ့ဒါကဘာပြောသလဲ ယောဂီကအပြက်တက်တက်ကိုရှုတယ်ဖြစ်ပြက်ကိုဥရိယပြညာကိုလွန်သွားပြီလွန်သွားလိုက်တဲ့အချိန်ခါမှာသူကအပြက်တက်တက်ကိုပဲလှမ်းပြီးဒီယုံနံရဲ့အပြက်ကိုပဲတက်တက်ရှုတယ်အပြက်တက်တက်ရှုပြီးအဖြစ်ကိုနှလုံးမသွင်းတော့ဘူးညာကရင့်ကျက်လာတဲ့အချိန်ခါမှာတဖြည်းဖြည်းနဲ့အဖြစ်ကိုမမြင်တော့ဘဲနဲ့အပြက်တက်တက်သွားမြင်တယ်အဲ့ဒီအပြက်တက်တက်မြင်တဲ့အချိန်ခါမှာပရမတ္တဓာတ်သက်သက်ပဲသွားပြီးတွေ့တော့တယ်အတုံးခဲဆိုတာဘာမှမတွေ့တော့ဘူး ကလပ်အမှုံတော့မတွေ့တော့ကလပ်ဆိုတာကခုနကသဘောတရားလေးတွေ၈ခု၉ခု၁၀ခုစသည်ပေါင်းစုထားတာအဲ့အပေါင်းအစုတွေမှာရှိတဲ့ပရမတ္တဓာတ်သားတွတ်တဲ့လောက်ပဲမြင်တယ်အမှုံကိုမတွေ့တော့အဲ့ဒီကြတော့မှသူကဝိပဿနာဉာဏ်အစစ်ဖြစ်ပါတယ်ဆိုပြီးအထက်ကရာများကထားဆုံးဖြတ်ထားပရမတ္တဓာတ်သားတွတ်တဲ့ပဲမြင်တယ်ရုပ်တသက်ပဲမြင်တယ်အတုံးခဲမတွေ့ဘူးနာမ်တသက်ပဲမြင်တယ်အတုံးခဲမတွေ့ဘူး အဲ့ဒီယုတ်တသက်ပဲမြင်တယ်နတ်တသက်ပဲမြင်ပြီးတော့ဒီယုတ်နံရဲ့အပြစ်တသက်ကိုကြည့်ပြီးတော့လက္ခဏာရဲ့သုံးတန်တင်ပြီးတော့ဝိပဿနာရှုလိုက်ရင်ဝိပဿနာဉာဏ်နဲ့လည်းအစဉ်စဉ်တိုးတက်သွားမယ်ဝိပဿနာဉာဏ်နဲ့ရှင်နေတဲ့တတိဟာလည်းအစဉ်စဉ်တိုးတက်သွားမယ်ဘယ်အထိတိုးတက်သွားမလဲအရိယာမဉဏ်ဖူဉဏ်စိုက်သည့်အထိတိုးတက်သွားမယ်အဲ့အထက်ပိုင်းဘင်္ဂဉဏ်ကနေစပြီးအထက်ပိုင်းဝိပဿနာဉာဏ်အလုံးကတော့ ဒီယုံနာပရမတ္ထဓာတ်သားကြီးရဲ့အကြောင်းကြားနေတကွာတော့ဒီယုံနာပရမတ္ထဓာတ်သားကြီးရဲ့အပြစ်သက်သက်ကိုပဲရှုနေတဲ့ဉာဏ်လေးဖြစ်တယ်။အပြစ်သက်သက်ကိုကြည့်ပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးဌာန်တင်ပြီးရှုလိုက်တဲ့အချိန်ခါမှာရင့်ကျက်လာတဲ့ဝိပဿနာဉာဏ်တို့ရဲ့အဆုံးမှာအရိယာမဉဏ်ဖွဉဏ်ပေါ်လာမယ်ထိုအရိယာမဉဏ်ဖွဉဏ်တွေကအတ္တကရတအငိမ့်တနိဗ္ဗာန်ကိုအဲ့မှာလောကုတ္တရာနိရောဓသစ္စာပဲအငိမ့်တနိဗ္ဗာန်ကိုလှမ်းအာရုံယူမယ်အဲ့ဒီအချိန်ခါမှာ မက်စိတ်တစ်ကြိမ်ဖိုလ်စိတ်နှစ်ကြိမ်သို့မဟုတ်သုံးကြိမ်လောက်ကြပြီးတော့ဘဝင်ကျသွားမယ်ဘဝင်ကျပြီးတဲ့နောက်မှာပိဿဝခဏဇောဝိတိခေါ်တဲ့ပယ်ပြီးတဲ့ကိလေသာကိုဆင်ခြင်ခြင်းမပယ်သေးတဲ့ကိလေသာကိုဆင်ခြင်ခြင်းမဉ္ဇဏ်ကိုဆင်ခြင်ခြင်းဘုံဉဏ်ကိုဆင်ခြင်ခြင်းနိဗ္ဗာန်ကိုဆင်ခြင်ခြင်းဆိုတဲ့ပိဿဝခဏဇောဝိတိတွေဖြစ်ပေါ်လာလိမ့်မယ်နော်အဲဒီတော့အဲ့ဒီလိုမဉ္ဇဏ်တွေကအကြေအမြတ်အဆင့်ချင်းပေါ်ခဲ့မယ်ဆိုရင်ဘာဖြစ်လဲအဲ့နံပါတ်၄အဆင့် ထိုယံသည်တဏှာဒိဋ္ဌိတို့ဖြင့်မမိတွယ်မူ၍လိနေ၏လောက၌တစုံတရားကိုမျှလီငါငါဤဥစ္စာဟုဆွဲလန်းဆွဲလီမဆွဲလန်းတော့ပေအဆွဲတွေပြုတ်သွားတယ်တဏှာဆွဲမာနဆွဲဒိဋ္ဌိဆွဲအဆွဲတွေပြုတ်သွားတယ်အဲ့ဒါဘယ်ရောက်သွားလဲအရတ္တမေအထိစိုက်သွားတယ်နော်ဘယ်ယုံနံကိုမှဒါကငါပဲငါဟာပဲလို့ဘယ်လို့မှမဆွဲတော့ဘူးအစွဲတွေအကုန်ပြုတ်သွားတယ်ဘာဖြစ်လို့လဲဆွဲလန်းတတ်တဲ့ဒီတဏမာနဒိဋ္ဌိတွေကို သူရဲ့အရတ္တမေတိုင်အောင်သောအရိယာမဉဏ်တို့ကအစဉ်စဉ်ပယ်သလိုက်တဲ့အတွက်အရတ္တမေစိုက်တဲ့အချိန်ကမှကိလေသာတွေကအကျွမ်းကြံမရှိခုံဆုံးသွားတယ်နော်အဲ့ဒီအရတ္တမေအထိရှုပါလို့ဒီလိုပြောတယ်နော်ယဟန်တို့ဤတော်လိယဟန်သည်ယုတ်ပေါင်း၌ယုတ်ပေါင်းကိုအကျဉ်းချင်းရှုနေရှိသည်ဖြစ်၍နေ၏ထွက်တဲ့ဝင်တဲ့ကိုရှုစင်ခြင်းချင်းအပိုင်းပြီးဒါအာနာပါနပိုင်းဒီတော့အာနာပါနကမ္မထံတစ်ခုကိုဘုရားရှင်ညွှန်ကြားတဲ့အတိုင်း အစဉ်တစိုက်စွတ်ချုပ်ကြမယ်ဆိုရင်အရတ္တဖို့တိုင်အောင်မရနိုင်ဘူးလားရနိုင်တယ်နော်ကျန်နေတဲ့ကမ္မထန်တွေလည်းပုံစံတူပါပဲမြတ်စွာဘုရားဟောထားတယ်ကဲဒီညတော့ဒီလောက်နဲ့ပဲနားကြစို့နော်နားပြီးတော့ဒကာကြီးတွေလူမကြီးတွေမေးစရာရှိတာရှိခဲ့ရင်တော့ပုံမလင်းလင်းမေးနိုင်တယ်ဆွေးနွေးနိုင်ပါတယ်နော် ရုဒ္ဒကံတမာတိကုသိုလ်ရဲ့ဆွမ်းအားပဲအဲ့ဒီတမာတိဆွမ်းအားကတခါကြီးစိတ်မပူနဲ့ဘာမှမဖြစ်ဘူးဘုန်းကြီးတို့နိရောဓဓမ္မမှာဝင်စားတဲ့ပုဂ္ဂိုလ်ဆိုကြဆိုအနာဂံယဟန်တော်များအနာဂံယဟန်တော်ပုဂ္ဂိုလ်များသူတို့ကဘာဖြစ်လာလဲသူတတ္တဌာနကုသလသုတ်တန်းဆိုပြီးခန္ဓာဝေကခန္ဓာဝါရီတော်မှာမြတ်စွာဘုရားဟောထားပါတယ်နော်အဲ့ဒီလုတ်တန်းမှာ ဟနာအရှင်မြတ်တို့ရဲ့နေထိုင်ပုံဤစနစ်ကဘယ်လိုလဲလို့ပြီးတော့ကတတဝိဟာရအမြဲတမ်းနေထိုင်တဲ့စံအိမ်ကဘာလဲလို့မေးကြစီအမြဲတမ်းနေထိုင်နေတဲ့စံအိမ်ကခန္ဓာဗေရဏဓာပရိစ္ဆသမုပ္ပါအဲ့ဒီတရားတွေနဲ့ပဲပါပဲအမြဲနေတယ်ဆိုလိုတာကယန္တာပုဂ္ဂိုလ်များကသူက စ္စာတွေဘာကိုမသိအောင်ဖုံးထားတဲ့မောဟကိုအပြီးတိုင်ဖယ်ရှားပြီးဘာမောဟဘာမှမရှိတော့မရှိတော့သစ္စာတွေဘာကအမြဲတမ်းထိုးထုတ်ပြီးဒါလည်းဖြင့်ဒီယုံနာခန္ဓာ၅ပါးယုံနာတရားတွေကအမြဲတမ်းသိတယ်အဲ့ဒီသိတဲ့အခါမှာဘယ်လိုအသိဉာဏ်သိလဲအဲ့ဒီခန္ဓာ၅ပါးတွေဟာအမြဲတမ်းပြိုပြိုပြက်ပြက်နေတာပဲသိတယ်ဒါပေမဲ့တခါတည်းတရားဟောယူလို့တက်တဲ့ပညာကိုပြန်အာရုံယူလိုက်မှဩဒါကအနာတပိပဲဒါကဝိတာခါပဲစသဖြင့်သိတယ် အဲ့ဒီလိုပြညာကိုတက်တဲ့ဉာဏ်ကြီးအာယုံမယူခဲ့ရင်သူတို့ကကတဏဝိဟာရအမြဲတမ်းနေထိုင်တဲ့စံအိမ်ကအိမ်ခန္ဓာအနတ္တတည်းရဲ့ပြည့်နေတဲ့ဉာဏ်ပဲ။အဲ့ဒီပြည့်နေတာကပရိနိဗ္ဗာန်မစံမခင်ဘောဓိကအကုန်လုံးနေတိုင်းဒါပဲမြင်ပြီးတော့ကျတော့မြင်နေလာတယ်။ပရိနိဗ္ဗာန်စံလို့အချိန်ကလေးမရောက်သေးဘူး။မရောက်သေးတော့ဘာလုပ်ကြလဲ။မကြည့်ကြည့်ဘူး။ဘုန်းကြီးကလည်းပတ်ဖို့ဖတ်စာအောင်အောက်ဖို့ဖတ်စာအောင်လား။ ဘုရားပြောကဇမီလေးတွေ့မှာအဲ့လိုလုပ်နေတာဒီနေ့လေးနဲ့ဇမီလေးတွေကိုတင်ရတယ်တင်ရတဲ့အခါကျတော့ဒီနေ့သူကဇမီလေးသေးတဲ့အခါမှာဘယ်လိုတင်လဲလို့ပြီးတော့ရှင်းကိုလဲကိုတင်းလို့မတော်ဘဲနဲ့သူကနောက်ပြန်ဆွဲတယ်နောက်ပြန်ဆိုတော့ဒီယောက်ကသူကညက်ကြည့်ပြီးတော့သူ့ဘာမေးသူမိတ်ဆွေတယ်ဒီလဲကိုရှင်းကနေမတွန်းနဲ့နောက်ကလူပြီးတော့ဒီလိုဆွဲသွားတာနောက်ကဆွဲသွားတာကဘုံပြီးတော့တက်တာလားဘုဘုကဘာပြန်ပြောလဲဘုံပါဘူး ကျွန်တော်ဒီကောင်းမင်းတို့တွေကိုအလုပ်လုပ်တာ15နှစ်ရှိတယ်။နေတဲ့နေတဲ့ဒီကောင်းမင်းတို့တွေကိုကြည့်နေတော့ကျွန်တော်မကြည့်ချင်တော့ဘူး။အဲ့ဒါကြောင့်သူ့မကြည့်ချင်တဲ့နောက်ပြန်မယ်ဆိုတော့ခုလည်းဒီတိုင်းပဲဒီဥဒနာအစဉ်ရတဲ့အနာဂတ်စဉ်ရတဲ့သူတို့ကဥဒနာစဉ်ရတဲ့လူနာတရားတွေအပြည့်ကိုပဲအများနဲ့ပြည့်စုံနေရတာကြားလို့မြင်နေလားမြင်ရတဲ့အတွက်သူတို့က ဒီလိုနဲ့မပတ်ကိုဝင်စားတော်မူကြပါတယ်။ခုနှစ်ရက်အထိလို့ဝင်စားတော်မူကြတယ်။အဲခုနှစ်ရက်အထိမှာစိတ်စတိနဲ့စိတ်ဓာတ်ရုပ်တွေအကုန်လုံးချုပ်။စိတ်စတိတွေချုပ်တဲ့အတွက်ဒီအနုပန္နကစိတ်ကဖြစ်တဲ့ရုပ်ပါ။စိတ်စတိမရှိတော့တဲ့အတွက်စိတ်ဓာတ်ရုပ်တွေလည်းမရှိတော့ဘူး။ဘာနာဘာနာလည်းမရှိတော့ဘူး။ခုနှစ်ရက်ချုပ်ပြီးလို့ရတယ်။ဒီပြန်ထထလို့ရတယ်။မသိဘူး။စိတ်မပုံနဲ့စိတ်မပုံနဲ့ ဒီကုသိုလ်ရဲ့စွမ်းအားကဒီခန္ဓာအင်းကိုတည်တတ်အောင်ထားထားနိုင်တဲ့စွမ်းအားရှိပါတယ်။သို့တော့ကိုယ်ကံကကိုယ်မူဆိုရင်တော့ဒါလေးတွေပဲပေါ့ဒါသဘောတော့ဒါကံကိုမူတည်တာဒီအနာပါနချုပ်နေတာလည်းဘာမှမဆိုင်ဘူး။ကဲဘာမြင်ကြရလဲ အဲ့ဒါကတော့ကံနဲ့ဆိုင်ပါတယ်ဒီမှာကံနဲ့ဆိုင်တဲ့အတွက်ဘုံလုံးခုံမှုတော့ရှိပါရှိနေပါတယ်သူကဒီဘုံလုံးခုံကကံနဲ့ဖြစ်တဲ့ရုပ်တွေထဲမှာဥဆောင်နေတဲ့လုပ်ငန်းခွင်တစ်ခုဖြစ်တယ်ဘုံကစိတ်နဲ့စိတ်စိတ်တွေချုပ်တယ်စိတ်စိတ်တွေချုပ်တော့စိတ်စိတ်တွေကြောင့်ဖြစ်တဲ့ရုပ်တွေလည်းချုပ်တယ်ဒါကကံနဲ့ကံကရုပ်တွေကမချုပ်ဘူးဥဒ္ဒရာရုပ်အာရကရုပ်မချုပ်ဘူး ဒီမြုပ်ဝိသရာကအကြောင်းကအာဟာရအပေါ်မှာမူတည်တယ်ဘုလူသားတွေရဲ့လက်ရှိစားနေတဲ့အာဟာရကဒီပုံညာအပြင်ခုနှစ်လောက်ပဲဒီခန္ဓာကိုယ်ကိုထောက်ပံ့ထားနိုင်တဲ့ဆွမ်းအားရှိတယ်ခုနှစ်ကျော်ခဲ့ရင်တော့နည်းနည်းအချိန်ကြီးပြည့်စုံသွားတယ်လို့ခုနှစ်လောက်ပဲများတော့ဒီအစားတို့တော့ခံတဲ့အစားအစာခါတဲ့အစားအစာတွေကိုစားဖို့ဝန်ခံမယ်ဆိုရင်တော့27လောက်အထိမြင့်မြင့်ဆိုပြီးတော့ဒီလိုလဲတချို့ဖော်ပြထားတယ် ရှုနိုင်ပါတယ်ဆိုတဲ့ဟာမှာဟိုပြီးခဲ့တဲ့ဘဝကဘာဖြစ်မလဲဆိုတော့ဘာမှမသိရတော့ဒီခုဘဝမှာအခုထိုင်နေတရားမှန်နဲ့ရှုနေတဲ့အချိန်မှာဒီအတိတ်ဆိုတဲ့ဟာကဒီဖြစ်ခဲ့တဲ့ငယ်ဘဝဟာတွေကိုပြောဖြစ်နိုင်မှာဒါမှမဟုတ်မသိတော့တဲ့ဟိုမသိနိုင်တဲ့ဟိုဘဝဟာတွေပေါ့အတိတ်လို့ပြောရမှာဒီဆိုလို့အတ္တိတကအမင်းနဲ့ရှင်းပြပေးပြီနော်အတိတ်ဘဝကပြုစုလုပ်ဆောင်ခဲ့တဲ့ဥပ္ပဒနာဥပါဒသင်္ခါရကံက ဒီဘုံမှာပြုစုပြုထောင်တဲ့ဥပဒနာဥပဒတိခရကံကနောက်အနာဂတ်ဒုက္ခသစ္စာရဲ့အကြောင်းရင်းဖြစ်တယ်။အဲဒီဒီဘဝအတိတ်ကိုမဆိုလိုပါဘူး။ဒီဘဝအတိတ်ဟုတ်ကဲ့ဒီဥစ္စာကသူကတစင်ပြီးတစင်ရပ်ပါပဲဟောထားတာလုံငန်းခွင့်က။ဘုံဘတိကဘုံကဓမ္မကြီးခြေတော်ခိုင်းတာလေသုဒ္ဓသံဓမ္မကြီးဆိုင်အောင်။ယောဤဝဓမ္မဟိဒေသိတိပရိတုတိပရိယောဓာတိအမြင်ငင်းဝိပုရုပ္ပတိရေတိ။ စတဲ့ကိသရိယဇံရဲ့ဂုဏ်ရည်ငါးတွေကိုမြတ်စွာဘုရားသုတ်တံတော်ခါများများမှာဟောထားပါတယ်ပရိပုတ်တိပရိယောဓာတိပရိယောဓာတိဤသဗ္ဗပရိဆိုပြီးတော့အထက်ကကဆင်းထားတာပြုတ်ပြုတ်ပြအယောင်တလဲလဲတောက်ပါတယ်သုဒ္ဓဂုံတမာတိကြောင့်လင်းယုံကြီးကဒုက္ခကောင်းတယ်ဒီလင်းယုံကြီးအကုအငင်းနဲ့အတိတ်ဖြစ်ဘုက္ခတာဆိုပြီးယုံနာတယ်ကိုအမိဝမ်းတွင်းရောက်အောင်လမ်းရှုရှုလို့ရတယ်ယုံနာကိုပဲရှုတာပဲအကုန်လုံးကိုရှုတာမဟုတ် အဲ့လိုရုပ်နာကိုရှုတာကလည်းဒီအမှုမနဲ့ကြလရည်ကြီးဒီကအခိုက်မှာဒီခန္ဓာငါးပါးယုံရနာညာတွေကိုသိကြည့်လို့ရတဲ့ပုဂ္ဂိုလ်ကဒီယုံနာဒီဘာကြောင့်ဖြစ်တယ်ဆိုတဲ့အပြစ်အိပ်ကိုတာဆူပြီးဆက်လက်သိကြည့်လိုက်ရင်ဘုန်းကြီးတို့အတိတ်မရဏတဏ္ဍာဆိုကအရေးကြီးဆုံးအချက်အချာဘုရားယုံတစ်ခုပဲ အတိတ်ဒေဂန်ကြီးကလည်းမင်္ဂလာဆုံးမှာအကျိုးပေးတဲ့ကံရဲ့စွမ်းအင်ကတိကြောင့်ကံကမ္မနိမိတ်ဂရိနိမိတ်ဆိုတဲ့နိမိတ်သုံးမျိုးတစ်မျိုးမျိုးပေါ်ရတယ်။အဲ့ဒီပေါ်လာတဲ့အချိန်ခါမှာနိမိတ်တစ်ခုကိုပေါ်ခဲ့ရင်ဒီနိမိတ်ကအကျိုးပေးတဲ့ကံရဲ့စွမ်းအင်ကြောင့်ပေါ်လာတာဖြစ်တဲ့အဲ့အတွက်ဆက်ပြီးသိသိလိုက်ရင်အဲ့ကံကိုတော့ပြီးရှာဖွေလို့ရပါတယ်။ဝိဇာတနာဥပဒံတခါရကံမျိုးကိုရှာဖွေလို့ရပါတယ်။ဥပမာ ုန်းကြီးတို့ဘုန်းကြီးတို့စကားပါဆိုလူကြီးခေါ်ပြောပွဲမှာဘုန်းကြီးကသူ့ကိုလည်းဖိတ်ထားပါတယ်နော်သူလာဟောပါလိမ့်မယ်ပြိဿသမုပ္ပါသူရဲ့ပရမအကြီးအတွေ့အကြုံကိုပြောလိုက်ရင်ငါကလေးတွေကိုသူကဘုံမလွတ်ခဲ့ဘူးဒါကကရုဏာပြန်ထင်းနေတဲ့ကုသိုလ်ဆောင်ဝိသိစိတ်အစဉ်မလုံးကရုဏာပဲဇာတ်မဟုတ်အဲ့ဒီမင်းနဲ့ကရှင်ပြတာကသူကစိတ်အမှုတည်ကြည့်နေတယ် အဲဒီငင်းငယ်ငယ်ကလေးတွေဆိုတာကသူကဈေးရနေဝယ်ပြီးတော့သူကလှူတာအဲဒီလိုငင်းငယ်ဝယ်ပြီးလှုပ်လိုက်တဲ့အာယုံကငကလေးတွေဉာဏ်နေတဲ့အာယုံကသူ့စိတ်ထဲမှာအပဒံပြီးနေတာသင်္ကန်းကြီးကလည်းမဒီအာယုံကြီးကထင်တာပဲထင်လိုက်တဲ့ချိန်မှာဘုန်းကြီးကအဲဒီဒီကနေ့လှုပ်တဲ့အချိန်အထိနောက်လာကိုဆက်လက်ပြန်ပြီးလူကြီးကတော့မသိခင်တော်ခတ်ဆုံးဆုံးလောက်ကဒီဖြစ်ကိုလှုပ်ခဲ့တာဖြစ်တယ်အဲဒီအချိန်ကြီးကငါကိုပြန်သိစေရတယ်သိလိုက်တဲ့အချိန်ခါမှာသူက အဲ့ဒီငှက်ကလေးတွေကိုကျင်နာသလားတဲ့စိတ်ခံဖြင့်ဒီငှက်ကလေးတွေကတော့အဲ့ဒီကျင်နာသလားတဲ့စိတ်ကိုပြန်ပြီးအရှိခိုးနေတဲ့ကဆုပ်စရိတိ35ညနာလောက်ရှိလို့ရတယ်။ဒီ35လုံးနဲ့ဆုပ်စရိတိတွေကအနိစ္စတရားကိုဖြစ်ပြီးတာနဲ့ပြတ်သွားတယ်။ဒါပေမဲ့ဘုရားဖြစ်ပြီးပြည့်နေတဲ့နောက်တစ်ချိန်မှာအကျိုးကိုဖြစ်စေတဲ့ခန္ဓာငါးပါးအကျိုးကိုဖြစ်စေတဲ့စွမ်းအင်ကမ္မတန်ကြီးကိုဝိညာဉ်စီမံပြုလုပ်ပြီးမှသူကချုပ်ပြတ်သွားတယ်။ အဲ့ဒီဆွမ်းရင်ကောင်းကောင်းသိလို့အဆန်ခိုင်းနေတော့အဆန်လုပ်ပြည့်ဆိုတော့ကဒီလောကငါလိုပြတ်သွားပြီးတဲ့ခါမှာကျင်းခဲ့တဲ့ဒီတတ်တည်းဒီတတ်တည်းကတော့ဒီတန်သမာဓိနဲ့တော့မရပါဘူးဒါတော့မရခဲ့ရင်တော့ဘုန်းကြီးကဒီသုဒ္ဓံသမာဓိကိုပြန်ထူထောင်ခိုင်းရပါတယ်အဲ့ဒီသမာဓိနဲ့ဘုန်းကြီးရှုလိုက်လို့ရှိရင်တော့ရပြီတတ်တည်းပြည့်ပြီးသားမှာ ဒီတဏိကဘုရားပရိမာဏကာလရည်ကြီးခိုက်မှာညုတ်တရားတွေဖြစ်မဖြစ်ကိုဘာမှအရှုံးခိုင်းပြီ။ကာလရည်ကြီးခိုက်မှာဘုန်းကြီးတို့30ပေါ့ရုပ်အမျိုးဆန်30ရှိတယ်။ကာယဓာတုကကလဘဝဓာတုကကလဟရိယဓာတုကကလဆိုပြီးရုပ်ကအမျိုးဆန်3ခုရှိတယ်။အဲဒီလုံးရုပ်30အဲဒီလုံးတွေကိုရုပ်တွေကိုဆန်းပြီးအရှုံးခိုင်းရတယ်။ရှုံးခိုင်းတဲ့ဒီကမှာ ဒီဘက်ကကံကောက်တတ်ကြည့်ကြည့်တယ်ဒီဘက်ကလူပြတ်ကိုကြည့်တယ်ဒီဘက်ကြည့်တယ်ဟိုဘက်ကြည့်တယ်ကြည့်ရတဲ့ဒီကံကြောင့်ဖြစ်ထံမှုနဲ့ဒီကံကနေဒီဉာဏ်တွေကိုဖြစ်စေတာဆိုတာဉာဏ်နဲ့မှသင်စားတတ်တဲ့ဒီလိုစိတ်ဘုရားစိတ်ကဝိညာဉ်နဲ့ဆိုရင်ဝိလိုတယ်ဆန့်ကျင်နေဆိုရင်ဆန့်လို့ရတယ်လောကီပုဂ္ဂိုလ်ကတကယ်ဒီဥစ္စာကိုရှိမှဆိုလို့ချင်းသူဒီလောက်ဒီအပြင်မှာရှိတဲ့ခရိယဝတ္ထုကိုမိကျွယ်ဖြစ်ပေါ်နေတဲ့စိတ်ကိုပထမမြင်ကြည့်တာအဲဒီစိတ်ကစိတ်ဓာတ်ရုပ်ကိုဖြစ်စေတာကိုမြင်ကြည့်တာဒီစိတ်ဓာတ်ရုပ်တွေက အကုန်လုံးအနှံပြဖြစ်တယ်ဒါမိတဲ့ညီမမိမိကကိုယ်ကိုကိုယ်တဲ့နေရာအထိကရုပ်ပြဖြစ်သွားတယ်ဒီကလတ်တွေကိုမြင်ရှိရတာဒီကလတ်တွေဟာရက်စိတ်ကြောင့်ဖြစ်တာကိုသင်္ခါသိနေစိတ်ကြောင့်စိတ်ကရုပ်တွေဖြစ်တယ်လို့ဒီကံကြောင့်ကံကရုပ်တွေဖြစ်တာကိုရှင်းကြည့်လိုက်ရင်ဓမ္မဘုံကိုမြင်ပါတယ်ဒီမှာလက်တွေ့ရှိပါအဲ့ဒီကံမှာ ဘယ်လိုအဝိဇ္ဇာတနာဥပါဒဏ်ကိုခံရပြီးတော့ဘယ်လိုကံကြီးပြုလုပ်ရတယ်ဆိုတော့အဝိဇ္ဇာတနာဥပါဒဏ်ကိုပြန်ပြီးတော့ရှားပါတယ်။တချို့ကအမျိုးသားဖြစ်ခြင်းနဲ့ဆိုတဲ့စိတ်တချို့ကအမျိုးသမီးဖြစ်ခြင်းနဲ့ဆိုတဲ့စိတ်နဲ့ကံကြီးပြုလုပ်ရတယ်။ဘယ်လိုဘုန်းကြီးပြောသလိုဒီဝန်စီကယောဂီကတော့သူကအမျိုးသမီးဖြစ်ခြင်းနဲ့စိတ်နဲ့ကံကိုထုံရတဲ့အတွက်အမျိုးသမီးခန္ဓာ၅ပါးပါဝင်တာဖြစ်တယ်။အမျိုးသားဖြစ်ခြင်းနဲ့စိတ်နဲ့ကံထုံရရင်လည်း လို့သာဖြစ်ပါတယ်အဲဒါကမိမိရဲ့စိတ်ကအပေါ်မှာပြီးပြီးတော့အပြောင်းအလဲတွေကတော့ဖြစ်သွားပါတယ်နော်ရှိကြည့်ပါရှိကြည့်မှလည်းဝိုင်းဘူးတဘောပေါက် ပြီးတဲ့လူငွေ900အဲမှလူကစောက်ပြီးတဲ့လူငွေ900တို့ကိုရမ်းပါတယ်သာသနာလူရှင်များကတော့ဥပဒေတော်မျိုးလေးခင်မိသားစုဥစိန်ဟုံးနဲ့တပူရှာနဲ့မိသားစုမီရှယ်တာလင်းဒဝင်မိသားစုဖြစ်ပါတယ်အမှန်ကြီးစိန်များစာရုပ်ပုံကြီးဖွဲ့ကြပါခင်ဗျာသာဓုသာ